အခန်းကြီး6အငယ်1မှ9ထာဝရဘုရား၏အမိန့်တော်ကို နားထောင်ကြလော့။ထား၍တောင်ကြီးတို့ရှေ့မှတရားတွေ့သည်ဖြင့်တောင်ငယ်တို့သည်တင့်စကားကိုကြားချစေ။အိုးတောင်တို့ ခိုင်ခန့်သောမြေအမြင့်တို့ထာဝရဘုရား၏တရားတွေ့မှုကို နားထောင်ကြလော့။ထာဝရဘုရားသည်မိမိလူမျိုးနှင့်တရားတွေ့เสียရှိ၏။ဤဒေလအမျိုးနှင့်ဆွေးနွေးညှင်းခုံတော်မူမည်။အိုးငါ၏လူမျိုး တင့်ကိုအဘယ်သို့ငါပြုဘူးသနည်းအဘယ်သို့ညှင်းဆဲဘူးသနည်းငါတစ်ဖက်၌တက်သေးခံလော့တင့်ကိုအေဂရုပြည်မှငါဆောင်ခဲ့ပြီကျွန်ခံနေရာ အရမှရွေးနှုတ်ပြီတင့်ရှိမှမောရှေအာယုံမိရန်အန်တို့ကိုငါစေလွတ်လေပြီအိုးငါဤလူမျိုးရှိတ်တိမ်မျိုးနှင့်ဂိလကာလမျိုးဆက်ကြားမှာမောဘမင်းကြီးဘာလက်ကြံစီသောအကြံကို၎င်း ဘောရသားဘာလံပြန်ပြောသော စကားကို၎င်းအောက်မေ့လော့ထိုသို့ အောက်မေ့မိလျှင်ဒါဝရဖျား၏ဖြောင့်မတ်တော်မူခြင်းကိုနားလည်လိမ့်မည်အငယ်6မှ8ငါသည်ဒါဝရဖျားရှိတော်သို့အဘဲပူဇော်တကာပါလျက်ချင်းကပ်၍အမြင့်ဆုံးသောဘုရားသခင်ရှိတော်၌ကိုးကွယ်ရမည်နီမိရှုရာရစ်နှင့် အခါလေသော နွားတငယ်တို့ကိုဆောင်လျက်ချင်းကပ်ရမည်လော ထာဝရဘုရားသည်သိုးထီးတထောင်၊ဆီမြစ်တသောင်းကိုအားရနှစ်သက်တော်မူမည်လော။ငါလွန်ကျူးခြင်းအတွက်ငါ၏သားဦးကို၎င်း၊ငါ့စိတ်ဝိညာဉ်၏အပြစ်အတွက်ငါ၏ရင်သွေးကို၎င်းပူဇော်ရမည်လော။အချင်းလူ၊ကောင်းသောလမ်းကို ပြတော်မူပြီ။တရားသဖြင့်ပြုခြင်း၊ကရုဏာကိုနှစ်သက်ခြင်း၊ သင်၏ဘုရားသခင်ရှေ့တော်၌နှိမ့်ချသောစိတ်နှင့်ကြင်နေခြင်းမှတပါအဘဲပူဇော်တကာကိုသာရဘုရား တောင်းတော်မူသည်။အငယ်9မှ16သာရဘုရား၏နှုတ်ကပတ်တော်သည်မြို့ကိုဟစ်ခေါ်တော်မူ၏။ပညာရှိသောသူသည် နာမတော်ကိုကြောက်ရွံ့ရ၏။ဆုံးမခြင်းကို၎င်း၊စီရင်သောသူသည်အဘဲသူ ဖြစ်သည်ကို၎င်း နားထောင်ကြလော့။မတရားသောသူတို့၏အိမ်၌ မတရားသဖြင့်ဆည်းဖူးသောဥစ္စာနှင့်ရွံရှာဘွယ်သောတင်းတောင်းငယ်ရှိသေးသလော။မတရားသောချိန်ခွင်နှင့်စဉ်းလဲသော အလေးအိတ်ရှိသောမြို့ကိုသန့်ရှင်းသောမြို့ဟူ၍ငါမှတ်ရမည်လော။မြို့သားသူဌေးတို့သည် အနိုင်အထက်ပြု၍ရတတ်ကြ၏။ဆင်းရဲသားတို့သည်လည်းမုသာကိုသုံးတတ်ကြ၏။သူတို့နှုတ်၌ရှိသောလျှာသည်မုသာဖြစ်၏ သို့ဖြစ်၍သင်၏အပြစ်ကြောင့်သင့်ကိုငါသုတ်သင်ပယ်ရှင်းခြင်းအလိုငှါနာကျင်စွာဒဏ်ခတ်မည်။သင်သည်စားသော်လည်းမဝရ။မွတ်သိပ်ခြင်းကိုခံရမည်။သင်သည်ချီသော်လည်းယူ၍မသွားရ။ယူသွားသောအရာကိုလည်းထားဘေးသို့ငါအပ်မည်။မျိုးစေ့ကိုကြဲသော်လည်းစပါးကိုမရိတ်ရ။သံလွင်သီးကိုနယ်သော်လည်းဆီနှင့်ကိုယ်ကိုမလိမ်းရ။စပျစ်သီးကိုနယ်သော်လည်းစပျစ်ရည်ကိုမသောက်ရ။အကြောင်းမူကား တင်ဒီဩမရိမင်း၏စီရင်ထုံးပွဲချက်တို့ကို၎င်းအာဟမင်းကျင့်သောအကျင့်ရှိသမျှကို၎င်းကျင့်ဆောင်၍သူတို့၏တိုက်တွန်းရာသို့လိုက်တတ်၏တို့ဖြစ်၍တင့်ကိုငါတုတ်တင်ပယ်ရှင်း၍မြို့သားတို့ကိုဆဲရည်ရာဖြစ်စေသဖြင့်တင်ဒီငါ၏လူတို့ကဲ့ရဲ့ခြင်းကိုခံရလိမ့်မည်